ခန်းကြီး28အငယ်1မှ9အကျွန်ုပ်၏ကြောက်ဖြစ်တော်မူသောသာရဖျားကိုရောကိုအကျွန်ုပ်အော်ဟစ်ပါ၏မထူးပဲနေတော်မမူပါနှင့်မထူးပဲနေတော်မူလျှင်အကျွန်ုပ်သည်တင်းကြိုင်တွင်ထဲသို့ဆင်းသောသူကဲ့သို့ ဖြစ်ရပါမည်ကျွန်ုပ်သည်တန်ရှင်းသောဗျာဒိဌာနတော်သို့လက်ကိုခြီ၍ကိုရောကိုအော်ဟစ်သောအခါအကျွန်ုပ်တောင်းလျှောက်သောအတန်ကိုနားထောင်တော်မူပါ ။အိမ်နီးချင်း၏အကျိုးကိုဖျက်ဆီးလိုသောစိတ်နှလုံးရှိသည်နှင့်၊လောကဝတ်စကားကိုပြောတတ်သော သူတည်းဟူသော၊ဆိုးယုတ်သောအမှု၊မတရားသောအမှုကိုပြုတတ်သော သူတို့နှင့်အတူအကျွန်ုပ်ကိုသွေးဆောင်တော်မမူပါနှင့်။သူတို့ကျင့်သောအကျင့်ဓလေ့ဆိုးယုတ်သည်နှင့်အညီ၊အကျိုးအပြစ်ကိုဆပ်ပေးတော်မူပါ။သူတို့ပြုမူသည်အတိုင်းဆပ်ပေး၍၊အပြစ်နှင့်အလျောက်စီရင်တော်မူပါ။သူတို့သည်ထာဝရဘုရား၏အမှုတော်ကို၎င်း လက်တော်နှင့်ပြုပြင်တော်မူရာကို၎င်းမမှတ်ကြသောကြောင့်တီဆောက်တော်မမူဖြိုဖျက်တော်မူမည်အငယ်6မှ9ဒါဝရဖျားသည်မင်္ဂလာရှိတော်မူစေတည်းငါတောင်းလျှောက်သောအတန်ကိုနားထောင်တော်မူပြီးဒါဝရဖျားသည်ငါ၏ခွန်အားဗလငါ၏အကွယ်ကာဖြစ်တော်မူ၏ငါနှလုံးသည်ထိုဖျားကို ကိုးစား၍ ငါ့ကိုစောင့်မတော်မူသောကြောင့်ငါနှလုံးသည်ရွှင်လန်းလျက်ရှိ၏တည်ခြင်းဆိုလျက်ဂုဏ်တော်ကိုငါချီးမွမ်းမည်ဒါဝရဖျားသည်မိမိလူစု၏ခွန်အားဗလဖြစ်တော်မူ၏အထံတော်၌ဘိသိက်ခံတော်သူ၏ကဲတင်ခြင်းအကြောင်းကိုခိုင်ခန့်မြဲမြံစေတော်မူ၏ကိုရောဤလူစုကိုကဲတင်၍အမွေတော်ကို ကောင်းရှိမင်္ဂလာပေးတော်မူပါ သူတို့ကိုအုပ်ထင်း၍သာဝရ ချီးမြှောက်ခြင်းရှိစေတော်မူပါ